ခန်းကြီး7နှစ်အငယ်1မှ4ယောဘောင်မင်းသည်မိမိနိုင်ငံကိုတည်စီ၍အားကြီးသောအခါဣဒရေလအမျိုးရှိသည်များနှင့်တကွာဒါဝရဖျား၏တရားတော်ကိုစွန့်၍ဒါဝရဖျားကိုပြစ်မှားသောကြောင့်ယောဘန်မင်းကြီးနန်းဆန်9နှစ်တွင်အေဂုဒုရှင်မြင်းရှိရှက်သည်ယထာ1200မြင်းစည်းတရေ6000မရေတွက်နိုင်သောအေဂုဒုပြည်သားများလိဘုပြည်သားတုကိပြည်သားအေသီယိုပီပြည်သားတို့နှင့်တကွာ ယေရုရှလင်မြို့သို့စစ်ချီ၍ယူရပြည်၌ခိုင်ခံသောမြို့တို့ကိုတိုက်ယူပြီးမှယေရုရှလင်မြို့သို့ရောက်လေ၏အငယ်9မှ10ထိုအခါရှိရှက်မင်းကြောင့်ယေရုရှလင်မြို့၌စုဝေးသောယူရမင်းများထံယောဘုံမင်းထံတော်သို့ပရောဖက် ရှေမာယသည်လာ၍ထာဝရဘုရားမိန့်တော်မူသည်ကားတင်တို့သည်ငါကိုစွန့်သောကြောင့်ငါသည်တင်တို့ကိုရှိရှက်မင်းလက်သို့အပ်လေပြီဟု အမိန့်တော်ကိုဆင့်ဆိုလျင်ရှင်ဘီနှင့်ယူဒမင်းတို့ကဒါဝရဖျားဖြောက်မှတ်တော်မူသည်ဟုဆို၍မိမိတို့ကိုနှိမ့်ချကြ၏ထိုတို့နှိမ့်ချကြောင်းကိုဒါဝရဖျားမြင်လျင်နှုတ်ကပတ်တော်သည်ရှေမာယသို့ရောက်၍သူတို့သည်နှိမ့်ချကြပြီထိုကြောင့်သူတို့ကိုငါမဖြစ်စီ အနည်းငယ်သောချမ်းသာကိုပေးမည်။ရှိရက်လက်ဖြင့်ယေရုရှလင်မြို့အပေါ်သို့ငါ့အမျက်ကိုမသွန်းလောင်းရ။သို့ရာတွင်ငါ့ထံ၌အမှုထမ်းခြင်း၊တပါးအမျိုးသားရှင်ဘုရင်ထံ၌အမှုထမ်းခြင်းကိုပိုင်းခြား၍သိစေခြင်းငှါ၊ရှိရှက်မင်းထံ၌ ကျွန်ခံရကြမည်ဟုမိန်တော်မူ၏။အဲဂုတုရှင်ဘီရှိရှက်သည်ယေရုရှလင်မြို့သို့ရောက်၍ဗိမာန်တော်ဗန္ဒာနှင့်နန်းတော်ဗန္ဒာရှိသမျှကိုသိမ်းသွား၏။ရှောလမုန်လုတ်သောရွှေတိုင်းရှိသမျှကိုလည်းယူသွား၏။ယောဘောင်မင်းကြီးသည်ရွှေတိုင်းအစားကျေးဝါတိုင်းတို့ကိုလုတ်၍နန်းတော်တကားဆောင်ကိုရံတော်မူ၌အပ်လေ၏။အငယ်7မှ16 ရှင်ဘုရင်သည်ဗိမာန်တော်သို့သွားသောအခါကိုရံတော်သားတို့သည်ဒိုင်းတို့ကိုဆောင်၍နောက်တဖန်မိမိတို့စောင့်ရအခန်းမှပြန်ထားကြ၏ထိုတို့ရှင်ဘုရင်သည်ကိုကိုနှိမ်ချသောအခါဒါဝရဖျားသည်သူ့ကိုရှင်းရှင်းမဖြက်ဆင်းမိအကြောင်းအမျက်တော်ကို လွှဲတော်မူ၏ယူရပြည်၌လည်းပြည်မှုပြည်ရေးတာယာသဖြင့်ယောဘောင်မင်းကြီးသည်ယေရုရှလင်မြို့၌ကိုကိုခိုင်ခန့်စေ၍စိုးစံသေး၏ ယောဗောင်သည်နန်းထိုင်သောအခါအသက်လေးဆယ်တနှစ်ရှိ၏။ထာဝရဘုရားသည်နာမတော်တည်စရာဘို့ဣသရေလခရိုင်များတို့အထဲကရွေးကောက်သောယေရုရှလင်မြို့၌ဆယ်ခုနစ်နှစ်စိုးစံလေ၏။မယ်တော်ကား၊အမ္မုန်အမျိုးသားနေမတ်အမည်ရှိ၏။ထာဝရဘုရားကိုရှာလိုသောငှါမိမိသဘောမချသောကြောင့်ဒုစရိုက်အမှုကိုပြု၏။ယောဗောင်ပြုမူသော အမှုအရာအစအဆုံးတို့သည် ပရောဖက်ရှေမာယ၏ကျမ်းနှင့်ပရောဖက် ဣဒောစီရင်သောတန်းစဉ်မြေဆက်စင်း၌ရေးထားလျက်ရှိ၏ယောဘောင်နှင့်ယေယောဘောင်တို့သည် အသက်ရှည်သမျှကာလပတ်လုံးရံပဲ့ပြုကြ၏ယောဘောင်သည်လည်းဘိုးဘင်းတို့နှင့်အိပ်ပျော်၍ဒါဝိမြို့၌တင်းကြိုခြင်းကိုခံလေ၏သားတော်အပိယသည်ခမည်းတော်အရာ၌နန်းထိုင်၏